ခန်းကြီး9အငယ်1မှ9တို့ရတွင်ယူဒအမျိုးဇေရဇာပတိကာမိတို့မှဆင်းသက်သော အာခန်သည်ကျိန်အပ်သောအရာကိုသိမ်းယူ၍ထိုရာအဖျင်ဣဒရေလအမျိုးသားတို့သည် ပြစ်မှားသော အပြစ်ရှိသောကြောင့်သာရဖျားသည် သူတို့၌အမျက်ထွက်တော်မူ၏ယောရှုသည်လည်းယေရိခေါမြို့မှ လူတို့ကိုဆေလွတ်၍တင်တို့သည်ဘေသလံမြို့အရှိ ဘေသဝင်မြို့အနားမှာရှိသော အာဣမြို့သို့သွား၍ထိုပြည်ကို ကြည့်ရှုကြလော့ဟုမှာထားသည်အတိုင်း၊သူတို့သည်သွား၍အာဣမြို့ကိုကြည့်ရှုပြီးလျှင်၊ယောရှုထံသို့ပြန်လာ၍၊ဤလူတို့ကို အကုန်အစင်မသွားပါစေနှင့်။လူနှစ်ထောင်သုံးထောင်လောက်သွား၍အာဣမြို့ကို လုပ်ကြံပါစေ။ထိုမြို့သို့သွားရာတွင်ဤလူအပေါင်းတို့ကိုမပင်ပန်းစေပါနှင့် မြို့သားတို့သည်မများပါဟုလျှောက်သည်နှင့်အညီလူသုံးထောင်ခန့်မျှချီသွား၍အာဣမြို့သားတို့ရှေ့မှပြေးရကြ၏အာဣမြို့သားတို့သည်လူ36ယောက်တို့ကိုတတ်ကြ၏မြို့တကားမှသည်ရှေဘရင်အရက်တိုင်အောင်လိုက်၍ထိုအရက်၌ဆင်းရတွင်လောက်ကြံကြသောကြောင့်လူများတို့၏စိတ်နှလုံးသည်အေးချူ၍ရေကဲ့သို့ဖြစ်လေ၏ ထိုအခါယောရှုသည်မိမိအဝတ်ကို ဆုတ်၍ဣသရေလအမျိုးအသက်ကြီးသူတို့နှင့်တကွမိမိတို့ခေါင်းပေါ်၌မြေမှုန့်ကိုတင်၍ဒါရဖျား၏တက်တာတော်ရှေ့မှညံဦးတိုင်အောင်ဝတ်လျက်နေကြ၏ယောရှုကလည်းအိုအရှင်သာရဖျားကိုယ်တော်သည်ဤလူအပေါင်းတို့ကို အာမောရိလူတို့လက်သို့အပ်၍ဖျက်ဆီးစေခြင်းဟံယော်ဒန်မြစ်တစ်ဖက်သို့အဘယ်ကြောင့်ဆောင်ခဲ့တော်မူသနည်း အကျွန်ုပ်တို့သည်ရောင့်ရဲသောစိတ်ရှိ၍ယော်ဒန်မြစ်အရှေ့ဘက်၌နေကြပါစေသော။အိုဘုရားရှင်၊ဣသရေလအမျိုးသားတို့သည်ရန်သူတို့ရှေ့မှာကျောကိုလှည့်ရကြသည်ဖြစ်၍၊အကျွန်ုပ်သည်အဘယ်သို့ပြောရပါမည်နည်း။ခါနနိလူအစရှိသောဤပြည်သူပြည်သားအပေါင်းတို့သည် ထိုသိတင်းကိုကြားလျှင်၊အကျွန်ုပ်တို့ကိုဝိုင်း၍အကျွန်ုပ်တို့၏နာမည်ကို မြေကြီးမှပယ်ရှင်းကြပါလိမ့်မည် ကိုတော်သည်ကြီးမြတ်သောနာမတော်အဘို့အလိုငှါအဘယ်သို့ပြုတော်မူမည်နည်းဟုလျှောက်ဆို၏။ထာဝရဘုရားကလည်း၊ထလော့။အဘယ်ကြောင့်ဝပ်၍နေသနည်း။ဣသရေလအမျိုးသည်ပြစ်မှားပြီ။ငါမှာထားသောပဋိညာဉ်တရားကိုဖျက်လေပြီ။ကျိန်အပ်သောအရာကိုခိုးယူ၍ပရိယာယ်ပြုသဖြင့်မိမိဥစ္စာထဲမှာထားလေပြီ ထိုသို့ဣသရေလအမျိုးသားတို့သည်ကျိန်အပ်သောသူဖြစ်သောကြောင့်၊ရန်သူတို့ရှေ့မှာမခံမရပ်နိုင်ကျောကိုလှည့်ရကြ၏။ကျိန်အပ်သောသူကိုသင်တို့အထဲကမပယ်မရှင်းလျှင်၊သင်တို့နှင့်အတူငါမနေ။ထ၍လူများတို့ကိုသန့်ရှင်းစေလော့။နက်ဖြန်နေ့အဘို့ကိုယ်ကိုကိုယ်သန့်ရှင်းစေကြဟုဆင့်ဆိုလော့။ဣသရေလအမျိုး၏ဘုရားသခင်ထာဝရဘုရားမိန့်တော်မူသည်ကား၊အိုဣသရေလအမျိုး၊ ကျင်အပ်သောအရာသည်တင်တို့အထဲ၌ရှိ၏ထိုအရာကိုတင်တို့အထဲကမပယ်မရှင်းမီတိုင်အောင်ရန်သူတို့ရှေ့မှမခံမရနိုင်ကြ။နက်ပြန်နန်နဲ့၌တင်တို့သည်အမျိုးအနွယ်လိုက် ချင်းကရကြမည်။ထာဝရဘုရားမှတ်တော်မူသောအမျိုးသည်အဆွေအမျိုးလိုက်ချင်းကရကြမည်။ထာဝရဘုရားမှတ်တော်မူသောအဆွေအမျိုးသည်အိမ်တော်စုံနှင့် ချင်းကရကြမည်။ ထာဝရဘုရားမှတ်တော်မူသောအိမ်တော်သည်လူအသီးသီးချင်းကပ်ရကြမည်ကျိန်အပ်သောအရာပါလျက်မှတ်တော်မူသော သူမှဆ၍သူ၌ရှိသမျှတို့ကိုမိရှုရကြမည်အကြောင်းမူကားသူသည်ထာဝရဘုရား၏ဗရိယင်တရားကိုဖျက်၍ဤဒေလအမျိုး၌အာဓမအမှုကို ပြုလေပြီဟုယောရှုအားမိန်တော်မူ၏အငယ်16မှ26 နံနက်စောစောယောရှုသည်ထ၍ဣဒရေလလူတို့ကို အမျိုးအနွယ်လိုက်ဆောင်ခဲ့သဖြင့်ယုဒမျိုးကို မှတ်တော်မူ၏ယုဒမျိုးကိုဆောင်ခဲ့သဖြင့်ဇေရိအဆွေမျိုးကိုမှတ်တော်မူ၏ဇေရိအဆွေမျိုးအိမ်တော်ဆုံးအတီးတီးတို့ကို ဆောင်ခဲ့သဖြင့်ဇာပတိအိမ်တော်ကိုမှတ်တော်မူ၏ထိုအိမ်တော်လူအတီးတီးတို့ကိုဆောင်ခဲ့သဖြင့်ယုဒမျိုးဇေရဇာပတိ ကာမိတို့မှဆင်းသက်သောအာခံကို မှတ်တော်မူ၏။ယောရှုကလည်း၊ငါ့သား၊ဣသရေလအမျိုး၏ဘုရားသခင်ထာဝရဘုရားကိုချီးမွမ်း၍ရှေ့တော်၌ကိုယ်အပြစ်ကိုဘော်ပြတောင်းပန်ပါလော့။သင်ပြုမိသောအမှုကိုငါ့အားပြောပါလော့။ဝှက်၍မထားပါနှင့်ဟု အာခံအားဆိုလျှင်၊အာခံက၊ဟုတ်ပါ၏။ဣသရေလအမျိုး၏ဘုရားသခင်ထာဝရဘုရားကိုကျွန်တော်ပြစ်မှားပါပြီ။ ကျွန်တော်ပြုမိသောအမှုဟုမူကား၊လုယူသောဥစ္စာတို့တွင်မြတ်သောဗာဗုလုန်ဝတ်လုံ၊ငွေနှစ်ပိဿာ၊ရွှေတုံးအကျပ်ငါးဆယ်ကိုကျွန်တော်မြင်သဖြင့်တပ်မက်၍သိမ်းယူမိပါပြီ။ကျွန်တော်တဲအတွင်းမြေ၌မြှုပ်လျက်၊ငွေသည်အောက်ဆုံးရှိပါသည်ဟုယောရှုအားပြန်လျှောက်လေ၏။ထိုအခါယောရှုစေလွှတ်သောသူတို့သည်တဲသို့ပြေး၍၊ထိုဥစ္စာသည်တဲအတွင်းမြေ၌မြှုပ်လျက် ငွေသည်အောက်ဆုံးရှိသည်ကိုတွေ့တော့တဲတဲကထုတ်၍ယောရှုထံဣဒေလမျိုးသားရှိသူဆောင်သွားသည်ဖြင့်သာရဖျားရှိတော်၌ထားကြ၏ယောရှုနှင့်ဣဒေလမျိုးသားအပေါင်းတို့သည်ဇေရတာအာခံမှဆ၍ထုံငွေဝတ်လုံရွှေတုံးသားသမီးတိုးနွားမြင်းတဲနှင့်တကွသူ၌ရှိသည်များတို့ကိုအာခေါ်ကြိုင်းတို့ဆောင်သွားပြီးမှယောရှုကငါတို့ကိုအဘယ်ကြောင့် နှောက်ရှက်သည်ယနေ့ဒါဝရဘုရားသည်တင့်ကိုနှောက်ရှက်တော်မူမည်ဟုဆိုသည်ဖြင့်ဤဒေလအမျိုးသားအပေါင်းတို့သည်ကြောက်ခဲနှင့်ပြစ်ကြ၏ကြောက်ခဲနှင့်ပြစ်ကြပြီးမှမိရှုကြ၏သူအပေါ်၌များစွာသောကြောက်တို့ကိုပုံထားကြ၍ယနေ့တိုင်အောင်ရှိ၏ဒါဝရဘုရားသည်လည်းအမျက်တော်အရှင်ကိုငြိမ့်စေတော်မူ၏ထိုအမှုကိုအစွဲပြု၍ထိုကျိုင်းကိုယနေ့တိုင်အောင်အာခေါ်ကျိုင်းဟု 可我讲得哩。